ကျေးဇူးရှင်မဟာဗောဓိမေဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌19ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဝိသနာစခန်းရတော့အခုခက်တဲ့နေရာလေးနှစ်ခုရှိရဟုတ်ဟိုတမထာရဝိပဿနာဒုက္ခရာတို့တို့စခန်းပင်နဲ့ပြောရင်တော့သမာဓိကပညာပေါ့လားဟုတ်သမာဓိကပညာ သိက္ခာသုံးပါးနဲ့ပြောရင်ပေါ်တယ်ဒီညာတဲ့ဟိုအခုခက်တဲ့နေရာပဲဟုတ်ကလားဗျာပြီးတော့ဝိပဿနာဉာဏ်ကနေမဉဏ်ပူညာဒါလည်းခက်တာပဲဟုတ်ကလားဗျာဟင်ဝိပဿနာဉာဏ်ကမဉဏ်ပူညာဆိုတာဝိပဿနာဉာဏ်ကရှုွက်တဲ့ရှိတဲ့ဖြစ်ဖြစ်ယုံနာနှစ်ပါးရဲ့လုံးလုံးကိုကြွားကြည့်ရတာလေဆိုတော့မက်ကူကယုံနာမရှိတဲ့နေရာရောက်အောင်ပါလေဟင်ဒီနေရာလက်ကဲဟိုတဘာဝချင်းတူလာလားမတူခက်တယ် ဟင်တို့ဒီကြတော့သမထကဝိပဿနာလိုပဲထိုးထိုးဟုတ်ကလားသမာဓိကပညာလိုပဲပြောပြောဒီနေရာလေးကိုခက်တာပဲဘာဖြစ်လို့တော့တို့ဒီသမာဓိဆိုတာအတီတီအောင်လုပ်တာတယ်လေရှုပ်ွက်တစ်ခုတည်းချင်းဟုတ်ကလားတတိလေးငင်းနေအောင်လုပ်တာလေဟုတ်ကလားသမာဓိရဲ့လိုပြချင်ကြည့်ပါဦးဒီအမှတ်ကလေးငင်းနေတာကိုပြောတာပါဟုတ်ကလားပြီးတော့တို့ခုဒီမှာပေးနေတယ်ဒီကြတော့တစ်ခါမှတစ်ခါစီး ဟုတ်ကလားလေဒါခဏိကသမားလေးလို့ခေါ်ပါတယ်ဟုတ်ကလားဟင်ဒါဟိုမှရင်ဒီဒီရင်ပြီးတော့ဟိုရှင်ရင်းရှင်ရင်းနဲ့တို့ညာကပွင့်လာမှာမဟုတ်လားမှညာကလေးအပြည့်ညာဒီဥပမာမဟုတ်လားဟုတ်ကလားဗျာဒါခဏိကသမားဒီလိုတော့ဗျာဟုတ်ကလားအဲ့တော့တို့ဒီကနေပြီးတော့ရှုပ်ွယ်နဲ့မသိတဲ့အောင်ကြိုးစားနေပြီးဒီလိုတယ်လို့အဲကြိုးစားတဲ့အတိုင်းရှုပ်ွယ်နဲ့မသိတဲ့ပြီးဒီဒီလေးရောက်နေတယ်လို့ဟင်ရောက်တဲ့အတိုင်းလည်း ဟိုရှုဝက်နဲ့မှတ်သိတင်ကြောင်းကိုပြနေတယ်သမာဓိနမိတ်ဆိုတာပေါ်ပါဟင်ဒါရှုဝက်နဲ့မှတ်သိတင်ကြောင်းကိုချက်ပြတာပဲလေသူ့ကအမှကြောင့်ဒီလို့သင်္ကသနမိတ်လို့လည်းတော့ဟုတ်ကဲ့ပြီးတော့အာယုံမှပေါ်လို့ဟိုဒီပြတဲ့ပေါ်လာတဲ့အတွက်သူ့ကိုတို့မှန်နမိတ်လို့လည်းတော့ကြဟုတ်ကလားဗျာပြီးတော့သူကိရိတာငြိမ်တဲ့အေးချမ်းသွားတဲ့အတွက်ဟုတ်ကလားတို့မနောကြီးကလေးအကောင်းကဒါပေါ်မှာတယ် လုံးလုံးယူလို့ရလားဗျာမရပါဘူးဗျာဟင်ဟိုကိုရောက်တယ်ရောက်သိနေမှဘာလဲတို့ပြောနေပြီလေဟုတ်လားဟုတ်ကလားဗျာအဲအဲ့ဒီခါကျမှဒီဟိုပြတဲ့ကလေးပေါ်လာတဲ့အတွက်သူ့ကိုသမာဓိနမိတ်သမာဓိနမိတ်လို့လည်းသုံးမရဟုတ်ကလားဗျာအဲတို့ဒီအားထုတ်နေတဲ့ယောဂီကဒါလေးရဲ့ဆက်မပြတ်ကြည့်နေရပါဘူးဟုတ်ကလားအဲဒါလေးကြည့်ပြီးဒါလေးသိနေရင်ဒါလေးတော့လည်းပြီးသွားအောင်မယ်လေဟုတ်ကလား အဲ့တော့ဒါကြည်မှတ်တတ်မယ်အရှိနဲ့အသိနဲ့ယုံနာကဘာလုံးလုံးပုံလဲပယ်ပြအောင်ပါတယ်မလားဟင်တီလဲတီရမယ်တီလဲတီရမယ်လားမလို့လားဟင်အဲ့တော့သိပြီးလုံးမှဒီမှာမဟုတ်လားဒီလဲဒီရမယ်ခွဲလဲကြည့်ရမယ်ဒီလိုတင်လို့ဟင်ကဘယ်လိုလုပ်ဟင်ဘယ်လိုလုပ်တော့ဟင်ဟင်ဘယ်လိုကြီးများကြိုးစားမှာပါလဲဟင်အဲ့တော့ဒီနေရာမှာ တို့ကလာလူပါမဝလည်းမရဘူးဗျဟင်ဝိပဿနာဆိုစိတ်လုံငန်းညာလုံငန်းလို့ခေါ်ဟုတ်ကလားအဲစိတ်ပါလက်ပါလက်ရှိဦးမှာအကျဉ်းညာလက်ပါဦးမှာဟင်လူပါဝလည်းဆိုအကျဉ်းညာလေးပြောတာဟင်ဒီဟိုတို့ယူွက်တဲ့ဟိုအမားလေးနမိတ်ကလေးပဲထူကြပါတော့ဗျဟုတ်ကလားဗျဘောနေပြီးတက်လိုက်ကြတယ်ဖြစ်ဖြစ်ဖြစ်ဟုတ်ကလားဗျရှင်တို့နောက်ထုတ်လည်းဖြစ်ဖြစ်ဖြစ်ဟုတ်ကလားဗျဟိုဘယ်လိုဝါမယ်လို့ဟိုဥပဒေရှိဦးလေးမိမိတည့်ရဲ့ လှုပ်ရှားမှုအတိုင်းသူပြရမှာမဟုတ်လားပြီးတော့မိမိသိကြိုင်းတော့ငါတမျိုးရင်လာတော့တမျိုးဒီကိုကြောင်းဝဲသွားလိမ့်မယ်ထင်တယ်ဟုတ်ကလားဗျအဲကြားတော့တမျိုးပြုတော့တမျိုးဒီလိုနဲ့ကြောင်းဝဲလိမ့်မယ်ထင်တယ်ပြီးတော့ရှိနေတာနဲ့ပြိမဲ့ဝေးနေတဲ့အချိန်တမျိုးအနည်းကမှတမျိုးဒီလိုနဲ့ကြောင်းဝဲမယ်ထင်တယ်အဲတော့သာနာနမိလည်းကြောင်းတယ်အကြောင်းလည်းကြောင်းဘယ်လိုပေါ်ပေါ်ပေါ်နေတာပေါ့ဟုတ်ကလားဗျသူ့ရင်းချက်မရင်းချက်လဲဟိုတို့သာသာကြီးပြောခဲ့ပြီးနေတယ်ဟင် အဲ့တော့ဒိဋ္ဌိနေတယ်ဒါလေးကိုကြည့်မှသာဒါလေးကတော့အထက်တက်လိုက်အောက်ပြန်လိုက်အထက်တက်ရင်ပြည်တာလေးပါသွားတယ်အောက်ပြန်တော့ပြည်တာလေးတော့ပါသွားတယ်အဲ့တော့ဒီအဖြစ်နဲ့ဒီလေးဟာလုံးထွေးပြီးသွားလို့တယ်ဟင်ဟင်ဟိုဖုန်းနဲ့မကြည့်တိုင်းလို့ပဲတို့ပြောတာပါအသွင်နဲ့တူတယ်ထင်တယ်ဒီကအသွင်နဲ့တူနေတယ်ဟို ဟိုဖြည့်ကျင်လို့ဖြည့်တယ်ဖြည့်လို့ပြီးတယ်ဟုတ်လားလားဒါကတတိကြောင့်တတိပေါ်လာတယ်နောက်တစ်တတိထပ်ပြီးတော့တခါနောက်တစ်တတိတယ်လေအဲ့တော့ဖြည့်နေဖြည့်ဖြည့်နေဖြည့်ဖြည့်နေဖြည့်ဖြည့်နေဖြည့်အဲဒါလေးကအချက်ပါလဲဟိုရောထွေးလုံးထွေးတယ်ကြာတော့ဟောရရောထွေးလုံးထွေးပဲအဲ့ဒါလေးအချင်းညာပါပါနဲ့ဖြည့်တာလေးဖြည့်နေပုံနဲ့သိတာလေးသိနေပုံဒါကြည့်ရမှာဟင်အဲ့တော့ဒီလေးကြည့်ရမယ်ဟုတ်ကလားလားပြီးလေးကြည့်ရမယ်နှစ်ခုတည်းနဲ့အဲဒီုံနဲ့ပြီးပလားပြီးပါပြီပြီးပြီ ဟင်ဒီဒီကိုရှုွက်တဲ့ကိုကြည့်တဲ့နေရာရဲ့အကြောင်းကိုထိတာလေးနဲ့သိတာလေးဟုတ်ကလားလားခွဲခွဲချမ်းချမ်းသိရမယ်သာဝတ္ထုသာတော်နာမရူပပရိသေရညာဆိုတာဒါတော့လေဒီအစီလေးနဲ့အစီလေးကိုပိုင်မှန်ခြားကြတဲ့ကိုကိုယ်တိုင်ကိုယ်ပိုင်ညာနဲ့သိရမှာလေတွေးပြီးသိရမယ်လို့ပြောတာမဟုတ်ဘူးလားကျွတ်ွယ်တဲ့ဘာဝနာမရညာနဲ့ဒီကျွေးမှတ်တဲ့ကိုကိုယ်တိုင်ကိုယ်ပိုင်ကိုယ်ပိုင်ညာနဲ့အဲကျွတ်ွယ်တဲ့ရုပ်ရှားကိုကျွေးမှတ်တဲ့ကွက်သွားမယ် ဟုတ်ကလားဗျဟင်လုံနိုင်ပါလားဗျသူစားရမှာဗျဟင်တို့တောင်ကြီးအိမ်ထောက်လို့လောရမှာပါတော့တောင်ကြီးအိမ်ထောက်တယ်ကြပြာကောင်းထောက်ရမှာဟုတ်ဗျအဲ့တော့မိုင်းနဲ့ပွဲရမှာဟုတ်ဗျဟုတ်ကလားအဲမိုင်းနဲ့ပွဲလို့ဟိုအပြင်ကိုထွက်သွားတာလို့ရှိရင်လည်းသူများအိမ်ကိုကြာရောပေးရမှာဟုတ်ဗျအဲ့တော့ဘာလို့တော့ဂုံလီအိမ်ကြီးနဲ့အုပ်ပြီးတော့မိုင်းခွဲရဟုတ်ဗျအဲ့တော့ပွဲလေးပွဲတော့တင်တယ်အပြင်ကိုခဲထွက်သေးလားအဲ့လိုတော့ပါလားဟင်ပွဲလို့လည်းမပြီးဘူးဟုတ်ကလားဗျ ဒီဟိုတို့တမာရီအားကဟိုသုံးမှသားလောက်ပြီးနေတယ်ပေါ့ဗျာတို့ဝရိယဘက်ကတရားသားလောက်လောတယ်ကိုကခံနေမှာပေါ့ဆက်ကပေါ့မယ်ဟုတ်ကလားဗျာအဲတမာတိကတို့တရားသားလောက်ပြီးနေတယ်ဗျာတို့ကငါးမူသားလေးတော့ဝရိယလေးနဲ့လုပ်နေရင်ပေါ့ဝဲပါလားဗျာအဲမိုင်းညံပြောညံပြောမှတ်ထားဟဲ့အဲ့တော့ဒီဘက်ကတီအားကောင်းတော့ ဒီဘက်ကသူ့ပိုင်အားပေါ်ဝရိယဟောတာတင်လေမရိယလည်းပြောခဲ့ပြီးပြီလေဟုတ်ကလားဝရိယဘုံနဲ့သွားတဲ့ခရကတို့ကြတော့တင်ညာယောဂီဝရိယလေးတိုးလိုက်ဒီလိုပြောပါလေဟုတ်ကလားကြောင့်တော့တတိဘုံနဲ့ဥတော်သွားတဲ့ခရကတို့ကြတော့ယောဂီသူ့သူ့လိုက်လိုက်မှဒီလိုပြောပါလေအဲတို့တင်ညာဘုံနဲ့သွားတဲ့ခရကတို့ကြတော့တင်ညာကြယောဂီအပီလေးမလွတ်ပင်နဲ့တော့ကထားလိုက်အတူပဲဖြစ်ဖြစ်ဟုတ် သူတို့သံဝေဝဒတရားလို့ခေါ်တယ်အာတာပိသံပပါတော့တတိမာလို့ဗျာသုံးချက်တင်ပေါ်ထားတယ်လေအာတာပိတော်ဝရိယအကြောင်းရဆိုင်နေရဟုတ်ကလားသံပပါတော့ဝေဝကြလားသိလဲသိနေရမယ်တတိမာဖတ်တဲ့အခါလည်းရှိရမယ်ဒီသုံးခုကတစ်ခုကြိုင်တဏ္ဍကုပါတာဟုတ်ကလားဗျာသူဒီနေရာလေးရောက်တော့ဟိုကမ္မထာနာပရိယတရားတော်ကပါပြောတော့ဂျီယောဂီတုတ်သွားနေရတဲ့လမ်းကြီးကအစုံလားမဟုတ်ဘူးရတဲ့အခါလမ်းကြီး ဟုတ်ကလားကိုသွားနေတဲ့ကောင်ကကိုကြီးကြအောင်နဲ့ဟာကြီးရဟင်အဲ့ဒါလေးတော့တက်ကလေးမြုပ်တဲ့ရှိုံလေးအပေါ်ရရောလေးလောနေလို့ကတော့တဲ့ဟင်ချက်ဖို့နေတာကဦးတောင်းနေသွားတယ်ဟင်ဟင်အဲ့တော့ကိုကအခန်းလောင်းသိနေတယ်တဲ့ကလောတကြီးကိုတထောင်လောက်တထောနှစ်တောင်လောက်ဒီတခါတဲ့ပူအားပိုက်အားကောင်းနဲ့ကုန်းကျိုးလောနိုင်မှာ ဆယ်ကျက်တော်မှဒီလောက်တက်မနော်ဟင်ဆယ်ကျက်တော်မှဘယ်လောက်တက်လို့စိတ်ပဲအာဟုတ်ကလားဗျဟင်ကုန်းကြုံလောနိုင်မှာလေသူကအဲ့လိုလေးတို့တတ်တတ်တယ်ဗျဟင်အဲ့တော့သူကဘာသွားကြရအောင်သူကသူ့အားပိုက်အားသွားပြောလိုက်တော့ဟိုမြို့ပေါ်ကတန်ဆိုင်ကတန်နဲ့လက်သမားလက်ထဲကတန်ကိုသွားမယ်ဒါတို့ကကပိတိုင်နဲ့ပေါက်တာပြောတာဟုတ်လားသူဟောတော့ပေါက်ခဲ့တာပြောတာ ဟုတ်ဟိုထိုင်လို့တို့ရပြောတာမဟုတ်ဘူးဟုတ်ကလားဗျာဟိုတို့ဟိုဆိုင်ပေါ်မှာရှိတဲ့တန်လောက်ကိုပုံမိတဲ့ထဲထားတယ်လေမှန်ပါပါဟင်အဲ့ဒါလေးကြတော့သူ့စိတ်မှာသူ့အားတော့ရှိတယ်တို့တော့ဆိုင်အားမရှိတဲ့အတွက်တဏှာနဲ့ပြည်ရလားမပြည်ဘူးသူ့အားရှိတယ်သူဆိုင်အားမရှိဘူးတဲ့ဟုတ်ကလားဗျာဟင်ဟိုတို့ဟိုလက်သမားလက်ထဲရှိတဲ့တန်ကြတော့သူ့ကြတော့သူ့သူ့အားရောတိုက်အားရောနှစ်ခုရှိတယ်ခင်ဗျာမှန်ပါပါဟင်သူ့မောင်နဲ့တိုင်နဲ့ယမ ဒီနေရာကိုသူဟိုတို့မြဲနေခြင်းနဲ့ဆိုရင်ဟုတ်ကလားတိုင်လဲဒီနေရာမှာရက်မှပဲဒီနေရာမှာသူမြဲနေတာမဟုတ်လားမြဲနေတဲ့နေရာကိုခဲရပြီးပေးလိုက်ပြီးတယ်မှန်ပါပါဟင်ခဲရပြီးပေးလိုက်ပြီးတယ်ပြီးပြီးတော့လက်သမားကဘာလို့တော့တာလေးကိုလက်ကလေးနဲ့လည်းထိန်းထားလေးတယ်မှန်ပါပါထိန်းရသေးတယ်ဟုတ်ကလားကဟင်လက်ကလေးနဲ့လည်းထိန်းထားပါဗျာဒါပြီးတော့ကိုယ်တန်ကိုလည်းသူကငုံကြည့်သေးရဲ့ကမှန်ပါ ဟင်ဟုတ်ကလားသုံးလမနာတို့သုံးလမနဲ့ဟိုတန်နဲ့တူလဲကြရမှာလေပြီးတော့ပေးတဲ့တူချက်ကပဲသုံးလမနဲ့ထိုက်အောင်ပေးရတာလေဒီလိုမှဆိုရင်ဒီလိုမှအဲငါကမှတော့မှလည်းဒီတိုင်းပဲတင်လေတကယ်လို့ငါမဆောင်လို့ဖြစ်နေရောငါမဆောင်လို့ရောတူချက်ကလေးရောဟိုပေးလာပြီးတော့လုံးဝတယ်ရှိအဲ့ဒါလေးနဲ့သူကထိတ်ပြီးနောက်ကရိုက်ပေးရတယ်ဟုတ်ကလားဒီလိုလေးတန်လေးကိုသူ့ဟိုဟာလေးလား ဖားပေးတာလည်းဖားရလေးနှံလေးဒီလိုလေးပေးတာလို့လည်းနှံရဝင်ရောလားဟင်ရမနဲ့တိုင်ကကကရောလားဟုတ်ကဲ့ဗျာဟင်အဲ့ဒါလေးကိုနောက်ကသူ့ချက်ကလည်းပေးရပေးတယ်တခါတလေညအောင်မဲတူတောင်ခေါ်လိုက်သေးတယ်တောင်တောက်တောက်ဟုတ်ကဲ့ဟာလည်းဒီကလေးတစ်ချက်ဒါပြီးမှသူ့လားမဟုတ်လားဟင်အဲ့လိုလေးနဲ့ဟိုတူတန်လေးခေါ်ခေါ်ပြီးသူဟာဟာသူ့သွားဒါနဲ့ဟော တို့တန်လဲဝင်သွားတော့တိုင်နဲ့ရက်မှလည်းကပ်သွားရတယ်ဟုတ်ကလားဗျဟောကိုလူကြီးနဲ့နေရာကိုချက်လို့ကပ်လို့ဟုတ်ကလားဗျဟင်အဲ့ဒါလေးတို့ကဘာသဘောပေါက်တယ်ဟောအဲ့တော့သူလို့ကျင်တာဟိုရှုပ်ဝက်လက်မှတ်တဲ့နေတဲ့နေရာကိုရှိသမျှအဖြစ်ပြည့်စည်ကျင်တာပဲလို့ဒါဘာသဘောပေါက်ဒါလည်းမဟုတ်ဘူးဟင်အဲ့တော့တို့၄နိုင်ကြတော့တိုင်နေပေါ့လေ အင်းတနာရီနဲ့၃နာရီကတရားနာပြီမဟုတ်လားအဲ၄နာရီမထိုးခင်ကလည်းဖုန်းဆက်ချက်ချရတယ်ငါရှိသမျှအသိကြီးရှုပ်ွက်သေးကိုခြေလုံးပြဝင်သားမယ်လို့ဟင်ဟင်ရှိတော့ပြနေရမှာတယ်လေဟင်အဲ့ဒါကိုပဲသူ့လိုက်တယ်လို့ဆိုလို့လေအရာကိုတော့တခုသိဝင်လာတဲ့တခုကိုမျက်တော်မခတ်ကြည့်နေတာကိုဒီလိုသူ့လုံးစားကြည့်တယ်လို့ပြောတာပဲမဟုတ်လားအဲ့ဒီတိုင်းပဲရှိသမျှ အထီးကြီးသမျှအပြီးသူတို့အလုံးလုံးနေပုံပေါ်မှာတတိလေးစိုက်ချထားလိုက်ရင်အပြီးလေးအောင်ကပ်ပြလိုက်နေမှတင်လေရှိတော့ပြီးဘူးလေဟုတ်လားရှိပါပါအေးအဲ့ဒါကိုသူတို့ဒီဒီလိုလုံးမှသူဘက်ကသမာဓိအားကောင်းတော့ဒီကဝရိယဟိုပို့ပြီးမှဒီကြည့်တာပြီးနဲ့သိတာပြီးအလုံးလုံးပုံကသဘာပဲသဘာပို့ထုတ်ပြီးကိုယ်ပိုင်ရောထိုးထွင်းပြရမှာတယ်လေမှန်ပါပါအေးအဲ့လိုပြရမှာလားဟင်အဲလောက်တာပါမလားဟိသူစားပါမယ်ညောင်းဦးရမယ်သူပါလေဟင်ဟမ် ဟင်တို့တောင်းလာတော့လည်းမရှိသလိုပေါ့ကိုလိုတို့တော့လွဲတာလုံးတော့ဟဲ့တာဗျာဟုတ်တယ်လေကိုလိုတို့တော့လည်းလွဲတာဟင်ဟင်တို့တို့ပြောရတာဟဲ့တာရောပြီးတော့လောရတာကလွဲတာမလွဲပါဘူးအာဘာဖြစ်လို့လဲလွဲပါလေဗျာဟင်ဟင်လွဲပါဗျာဟုတ်ကလားတို့ဟိုအများပြောတာတော့ပါတော့အင်းအပြောလွယ်တော့လောက်ခက်တယ်လို့ပြီးလို့ပြောတာဟုတ်ကလား အဲခင်ဗျားတို့ဒီနေရာကျတော့မဟုတ်ဘူးအလုံးလွယ်တော့ပြောခဲ့ကျွတ်လို့ပြောရတာတော့ပေါ့တော့ပြောယူရတာသူကဖတ်ထားပြီးတော့သိတာတယ်ဘယ်အားခဲရင်တော့ဘယ်အားခဲရင်လို့ပြောဗျာဟင်ဟင်အာဗျာကဲကြည့်ဟောဗျာသူတို့ကလည်းသူတို့ကခိုင်းနေကြတာတို့ကလည်းတို့ကခိုင်းနေကြမှာဗျာဟင်ဟင် ယောဂီတို့ဒီလိုဟောဖို့ရတဲ့တို့ဘုရားကျောင်းကြီးတရားပိတ်ကြီးကြက်ရတာပါလေ။ဒီမှာဟောလာတာ။နောက်တော့တို့ဘုရားမှာဟောကြ။ဟဲ့ဒီအမဘုရားပြမနေတယ်။ဟင်ခင်ဗျားတို့ခက်လာမင်းနဲ့ရပြောပြီးခုပါတာရတယ်လွယ်တယ်။လွယ်တာလို့မင်းရင်တော့ဘယ်ဥစ္စာကြမတွေ့ဘူး။ဟဲ့ဟုတ်ကလားဗျာ။ဒုက္ခသဘောမပေါက်လို့ရှိရင်ခင်ဗျားတို့လိုက်ပြီးဝေးတယ်။ဘယ်ဥစ္စာကြမတွေ့ဘူးလေ။ဟဲ့ ဆက်သလားဟိုသဘောအကျဉ်းညာတာပါမသိစကြက်လွယ်လွယ်ကြီးတို့တော့မှမဟုတ်ပဲတတိယတော့ပါတော့မလားအဲဝဲကြီးကလည်းလုံးဝကြည့်တာပါခင်ဗျားတို့မှမတော့ပါဘူးဒီမှာလည်းတို့တတိယကြည့်ကြပါလားအဲ့ဒါခင်ဗျားတို့ကအာမညာတို့ဟုတ်ကလားဗျာအဲအတိုးဆုံးတော့လုပ်နေတို့ပြန်မလားတို့ကဒီခိုင်းတာပါဘယ်လိုခိုင်းတာမှမဟုတ်ပဲဟုတ်ကလားဗျာကြောက်တော့လည်းကြည့်ပြီးသားမှာပဲလားကြည့်တယ်ရှုတယ်မှတ်တယ်အဲ့ဒါတတိယတစ်လုံးကြည့်ရမလားဟဲ့ဒါပေမဲ့မျက်ချီမပြအမှတ်အကျဉ်း ဖက်နေဖို့အရေးကြီးဆုံးကျွတ်တို့ပြောတာယောဂီရဲ့တက်ပြီးတတိပဲထင်တယ်ယောဂီရဲ့တက်ဟာတတိပဲအဲ့တော့ဒီအတက်ကလေးကိုထက်နေအောင်ကိုအင်းအင်ညာနိုးထားခြင်းကဟိုအနာယူကြည့်အောင်လားအဲ့ဒီအမှန်အဖက်နေပါဘူးမှတ်သိသွားတတ်မှာဒါပဲငါရပြီတတိပဒနာတဲ့ကဘာမှမပြီးဘူးတတိဘောတတိထားလိုက်တော့ဘယ်လိုနေတော့ဥပမာပေးတဲ့ဒီကြာဟုတ်ကလားဗျအမှန်အားရဲ့အချိန်တက်လာပုံကိုအဲ့ဒါဥပမာပေးတာပါဟုတ်ကလားဗျဒါတော့လို့ယူရတာမဟုတ်ဘူး အေးမလာနဲ့သိရမှာလေဟုတ်ကလားဗျာအဲဒါလေးရှိနေုံပဲတော့တို့ဘာလို့ဟိုပေးတာလည်းမှာဘာလို့ဒီလသမားကြီးပညာသုံးသိခါကိုတဲ့ပါလားလုံးလုံးသွားကောင်းသိနေရပြီဖြစ်ဆိုပါလိမ့်လားဟဲ့အဲဒီကသုံးသိခါတော့ဟောနာသူကဝယ်နေမှလိုက်တတိယဖြစ်တယ်ဟဲ့ ဒီလိုလိုတတိနဲ့ဝေနမတာဖြစ်တာဘုရားဘုရားအဲ့တော့မှတ်တဲ့နေရာတီးမနေဘူးလားသမာဓိမဟုတ်ဘူးလားအဲ့တော့ဒီဒီတော့တော့သိမနေဘူးလားသတိညာမဟုတ်ဘူးလားဟုတ်ငါပြောဒီခွန်ခွာရာမှာသုံးညောင်းတို့သုံးကပွာရအောင်မယ်ဟဲ့ဒီမှာတဲ့ဟိုသီလသမာဓိပညာသိက္ခာသုံးပါးကိုသုံးကပွာရတာလားဘယ်ဟာကလွယ်တော့ဘယ်ဟာကလွယ်တော့ပြောပြပြောပြ ဒါပြောလေးကိုပေါ်ပါရတယ်လို့ပါတယ်တချက်မှတ်တာလည်းပြီးပါဘူးလားဟုတ်ပါလားဒါကတော့ဝင်တဲ့မှတ်ထားလိုက်ဟုတ်ပါလားတော့တူရောတူတာပဲလားဒီရောပြီးတာပဲလားဒီလိုဆိုဂျိုးကြောက်တဲ့ကြည့်နေတာဟောပြန်ပြီးတော့ဖြစ်လားဟုတ်ပြီးတော့ဝင်မယ်လို့ထွက်တယ်လို့ဒုသိကျင်တဲ့ပညာဟောမသိနိုင်ဘူးလားပြီးတော့ဒုမနိုင်တဲ့စိတ်ဘောကံတောင်းဖြစ်ဘူးလားဟောရာငါပြောပြရမှာသုံးရအောင်သုံးတာပွာရအောင်ဒီမှာတတိလုံးတိုင်းတာနဲ့အလုံးလုံးတစ်ခါလေးပြီးသွား ဟုတ်ကလားဗျဒီတိုင်းတရားခိုင်းရင်တော့ဟင်ဟုတ်ကလားဟုတ်ပါဘူးရတတိတော်ခိုင်းနေတာတော့သမတရားပဒခိုင်းနေတာခင်ဗျားတို့ကခိုင်းနေတာလားဒါနတ်တလူကယောဂီလက်ခေါင်းကြိုက်ဖမ်းနေတယ်ပြောပါမှာဟင်ဟင်ဟင်လက်ခေါင်းကြိုက်ဖမ်းနေတယ်ကြည့်ပါဦးညာဒီတော့ပြနေတာဒီဟုတ်ကလားဒါမှမမြင်လားဟင် ပြီးတော့လည်းဝင်ပြီးဖက်ဖက်ပြီးဝင်းတကယ်လာတဲ့ဓာလေးနဲ့ဓာလေးနောက်ပြီးလည်းဓာလေးနဲ့ဓာလေးဓာလေးနဲ့ဓာလေးကိုမသိတာလေကဲဟင်ဟုတ်ပါလားဓာလေးကိုတို့အပြည့်ညာပါဖို့လိုသည်ဟုတ်လားသမာဓိအပညာတက်ခြင်းနဲ့ရောစီကိုပြောတာလေအပြည့်ညာမပါရင်ဒီနာမှာခြားတယ်ခြားတယ်နဲ့တော့တရားကဘယ်လိုပြောပြောအားမလားလို့ကိုပြောတော့ကိုပြီးချော်ပါလိမ့်ဟင်ဟုတ်ကဲ့လားအဲ့တော့တို့ပြောဖို့မတော့ပါနဲ့ဒါလေးအကျဉ်းညာပါပါနဲ့ ခိတာလေးနဲ့ပိတာလေးအလုံးလုံးပုံဟုတ်ကလားတို့ရှင်းပြရတာတော့တော့ဟိုလက်နှစ်ခုကိုရိုက်ကြတယ်ရိုက်ကြတော့အတန်တော်တော့လာလာလေးမှန်လို့အဲ့ဒီအတန်လေးဘယ်ဘယ်မှာရှိတာညာဘက်မှာကောရှိပါဘူးဟုတ်ကလားဒါအတန်တော်ကလက်နှစ်ခါဟိုလက်နဲ့တည်းရှင်းနေတာတော့ဘောက်တာမှန်မယ်ဟုတ်ကလားတို့တို့လည်းကိုယ်ဆိုင်ဆိုင်မှာအတန်ပေါ်ပေါ်လာမှန်ပါပါဟုတ်ကလားဒီမှာလည်းရုပ်နဲ့ကိုယ်ချီအတိအကျပေါ့ဒီလိုမျိုးဟဲ့ ဟုတ်လားရုံနာဘုရားကြီးမှာတော့လက်ဘဝလက်ခဏမထူလားအဲ့ဒါမှသိတာပြီးသားပြရပါလေဟုတ်ကလားဗျာတို့သာဥပမာတော့စီကြီးနဲ့ဥပမာပေးလေအဲ့ဒါဘာပဲဟုတ်ကလားစီကြီးကိုလက်ခံနဲ့သွားပြီးရိုက်လိုက်ပါဆိုအတန်ထွက်လာတယ်လေအဲ့ဒီထဲမှာလည်းစတာမရှိနေဘူးဟုတ်ကလားလက်ခတ်ထဲမှာလည်းအတန်မပါဘူးသူတို့ကတက်ဆိုင်မှာအတန်ဘွားပေါ်လို့တဲ့ဗျာဒီမှာလည်းရုံးနှစ်ခုရှိမှအတိအကျခါတာပေါ်ရတယ် ဟင်ယုံသမကြဖြစ်တဲ့အခါအတိလည်းသမကြဖြစ်လာတယ်ဟုတ်ကလားဗျာယုံသမကြကြောင့်အတိလည်းသမကြဖြစ်နေတာယုံတစ်ခုနှစ်ခုကြီးမှပြီးတစ်ချက်ပေါ်တယ်ဟုတ်ကလားဟင်အဲ့တော့သူလောကီဥပမာနဲ့ပြရရင်မြင်မရနဲ့ရောက်အကြောင်းပါလို့ပေါင်းရင်သာတယောက်မရဘူးလားအဲ့ဒီသာပြီးအမိတ်ကဆိုရတာလားအဖေကရတာလားပါလာရတယ်တော့ကြောမင်းဒီကောင်းကြီးမင်းတို့သိတာလည်းမဟုတ်ဘယ်နဲ့ညာတော့တာဟင် ဟင်ဟင်ဟင်ရာတော့ကထမတော်ကွာဟင်ဒါရအဲ့ဒါအမေသားလားအမေသားလားဟင်ဘယ်လိုဘယ်လိုအာဘယ်လိုကြာအမေသားလားဘယ်လိုသားတော့လားလောကရောဝဲခင်ဗျားတို့မသိမဲနဲ့ညာဒုက္ခပါဗျာဟင်ဟုတ်ပါဗျာဟင်အဲသူဟိုဒီမိမနာပါပေါင်းတယ်မှာ သူ့ကံရဲ့အလျောက်ပေါ်လာတယ်မိဘနှစ်ပါးပေါင်းသင်းနေပေါ်လာမိမဟုတ်ပဲနဲ့ဟုတ်ကလားရှင်တို့အမိဘက်ကလည်းတို့ကပေါ်တော့ကြပြီခေါ်တာပေါ့ဝေဘာအင်တာတင်ရတဲ့တရားဟုတ်ကလားဗျမိမနှစ်ပါးလည်းပေါင်းသင်းတာလည်းတရားပဲအဲ့ဒီဒုတိဝေဘာနဲ့ပုဂ္ဂိုလ်နတ်ကလာလာသိခါရလာလာအဲ့ဒီကဘုရားပြီးလို့ဒီမှာဟိုတို့သူတို့ရဲ့ဟိုတို့နောက်ကပြုခဲ့တဲ့ဝတ္ထုလူသိနာသူတင်ဟဲ့ကံကြိုးပြီးလည်းဖြစ်ရမယ်လေအဲ့ဒီတို့ကံကြိုးလို့ဖြစ်တဲ့မျိုးရိုးမှာ လဲသွားတော့ဟင်တောက်တော့ဝင်ရတယ်အဲ့တော့မိမတစ်ပါးပေါင်းနိုင်လဲရပါလားမရပါဘူးမရနိုင်ဘူးသားသမီးလာခြင်းလည်းမလာလို့ရပါလားမရနိုင်ဘူးသုံးမှုဆုံးပါတယ်မှန်ပါပါဟုတ်ကလားဗျာမှန်ပါပါဒီအဲ့ဒီတိုင်းပဲဒီလိုဆိုရင်ဒီသားပြီးအမင်းတွေဟောအမေတိုင်မဟုတ်သလားဟုတ်ပါဘူးအဖေပိုင်ရောဟုတ်သလားဟုတ်ပါဘူးအာယုံတော့ခိုင်မောင်းခိုင်မပိုင်ဘူးပိုင်ဘူးဟင်ဟုတ်လားဗျာအဲ့ဒီမိဘနှစ်ပါးရဲ့ဟိုတုတ်တွေးကြတာနေပြီးကလလာနေပြီးတော့ပေါ်လာတာလေအဲမိဘနှစ်ပါးကလည်း ခန့်ကျင်ပဲတုံ့ပြန်ကြည့်ရမယ်အဲတစ်ဖက်ကတွေးဘူးတစ်ဖက်ကတွေးပြီးဖြစ်မှာဟုတ်တစ်ဖက်လုံးတွေးဘူးနေလဲမဝင်နိုင်ဘူးအန်ဒီဘမှာရှိတယ်လေဟုတ်ကလားနှစ်ဖက်လုံးတွေးပြီးဖြစ်နေလဲမဝင်နိုင်ဘူးဟုတ်ကလားကတစ်ဖက်ကတွေးပြီးတစ်ဖက်ကတွေးဘူးအဲသူတို့ကပေါက်နေတဲ့အချိန်မှာကြားလာလို့ဒီကရလာကြီးဖြစ်ပေါ်တာဟုတ်ဟုတ်ကလားကဒီလိုတို့မိပိုင်ဖပိုင်လားမိပိုင်ဖပိုင်လားမိပိုင်ဖပိုင်အဲလိုပဲရှိတယ်မပိုင်ဘူးမှန်ပါပါ ဟုတ်ကလားဗျာဒုက္ခအကြောင်းတရားတိုင်းသူလာရတာဖြစ်တယ်မှန်ပါပါအဲ့တော့တို့အဲ့ဒီဥပမာလေးလိုပဲဒီမဲ့လဲဟိုရုပ်နာကိုကြီးမှသိတာလေးပေါ်လာတာရှင်ဗျာမှန်ပါပါဟုတ်ကလားဗျာအဲ့နှာခေါင်းကရှင်းနေတာလည်းမဟုတ်ဘူးဟုတ်ကလားလေနောက်ကပါလာလည်းမဟုတ်ဘူးမှန်ပါပါဟုတ်ကလားတို့တို့ကပေါင်းတဲ့ချင်းကြမှာဒီဒီလေးကရုပ်တရက်ထတာပေါ်လာတယ်သူ့ရဲ့ကံသူ့ရဲ့ဓမ္မတာအတိုင်းမဟုတ်လားအေးအဲ့ကလေးကိုဒါတို့ကတော့တာတဲ့ဥပမာပေးတာပါ ဟင်ဟိုကြတော့လေယောဂီတို့ကဘယ်ဟာအမိနဲ့ဘယ်ဟာအမိနဲ့ဘယ်ကောင်းဘယ်နာကကြောင်းမထွက်လာတယ်လေတော့တော့ဆောက်စားမိနေဟုတ်ဥပမာပြောတာဟုတ်ဟုတ်ကလားဒီမှာတော့ရှိတာလေးနဲ့သိတာလေးဒါပဲဖြစ်တယ်ဟုတ်ရှိတယ်ကွာဟိုရုပ်တစ်ခုရတာဝင်တယ်အဲ့တော့ဒီတမားလေးတွေလေးပေါ်နေတာဒီနှာခေါင်းနဲ့လေးနဲ့တိုက်တာရဲ့ဟိုပုံရတယ်မှန်ပါပါဟင်သူတို့ကဟိုကြတာပေါ်လာတာဟုတ်ပဲအဲ့တော့ဒါလေးကိုတိုက်စုနေတဲ့ယောဂီ သမာဓိနမိတ်ကလေးနဲ့သိတာတွေကတွဲသွားနေပါလေဟုတ်ကလားဒါလေးကိုအကိညာပါပါကြည့်ပြီးသားပါဟုတ်ကလားဗျာပြောတော့ပြန်မှန်လာပါသေးဟုတ်ကလားလုံးတော့ပြန်မှန်လာပါသေးဟုတ်ကလားဟင်ဟင်တို့ကတော့သဘောပေါက်အောင်မပြောနိုင်တယ်လေအကျော်သမားကတော့ပြောမယ်လားနေလေအလုံးသမားကကိုကိုတိုင်းကိုပိုင်ညာနဲ့ဒါရှုွက်တဲ့အပြီးသားလေဟိုတွေးယူလို့သိတာမျိုးပြောတာမဟုတ်ဟုတ်ကလားမှန်တာမယူနဲ့ရှုွက်တဲ့မှာပြင်းပြပါပေါ်လာတယ် ဟုတ်ကလားဗျာအဒီလေးနဲ့ဒီလေးဟိုနာလာလေးရှုတဲ့ဒီတိုင်းမှာပဲဘယ်ကရှုရှုတူတူပါပဲကျုံတော့ကိုဒီမှာပြစ်ချက်ပေါ်လာပဲပေါ့ဗျာအေးဒါလေးကြည့်ပြီးပါဟင်တို့မနေရတော့ပါလို့လက်ဝဲသားဖြစ်ဟင်မနေရတော့လက်ဝဲသားကြောင့်ကြောက်ပြီးဟုတ်ကလားလက်ဝဲသားတော့ပါတော့ကာမဒုက္ခလေးကညောကဟုတ်ကလားအင်းဘာသာပြန်လိုက်တော့ပူကြိုက်တာကိုအကောင်းဖြူပြီးတကောင်းအောင်လိုက်ခံစားရခြင်း မှန်ပါပါဟုတ်ကလားဗျာအဲအဲ့လိုကြည့်နေတဲ့အပြင်မှာတော့ဟင်းတဲ့ဟုတ်ကလားဟိုရုပ်တဲ့ရုပ်ညရုံပဲဒီတော့တယ်လေကာမောရိုင်းတိုင်းနဲ့ဒီရိုင်းတိုင်းတဲ့ရိုင်းတိုင်းလာမယ်တဲ့ဟုတ်ကလားဗျာပြီးတော့ဟောထုတ်တဏီကောတဲ့ခိလေသာညာတစ်ပြည့်ပဲညာလာမယ်တဲ့ဟုတ်ကလားအနာရီရောတဲ့ဟိုညာလူကိုညာလူလို့မထင်တဲ့အချင်းကြီးဟင်ညာတဲ့ညာလာမယ် ဟုတ်ကလားဗျာအနာထသံဤတော်မွေးကြရာပေတိဘလောက်ကြိုးစားကြိုးစားဘာမှမရလိုက်တာလည်းဖြစ်နေမယ်ဟုတ်ကလားဗျာဒီ50နဲ့ပြည့်စုံမှဟုတ်ကလားဆယ်ဝဲကျလို့မှတ်ပါတဲ့ဟုတ်ကလားအဲ့တော့သူရဲ့ဟိုလက်ရာပင်တော့သူရဲ့အံ့ကြီးပဲဖြစ်သွားလို့မယ်ဖြစ်တယ်အဲ့သူရဲ့အံ့ကြီးပဲဖြစ်နေတယ်ဟုတ်ကလားဗျာအဲ့တော့သူရဲ့အံ့ကြီးပဲဖြစ်တော့တို့ပါတော့ဟိုကကိုကြိုက်တာကိုဟိုအဲ့လေဟိုအောင်းတင်ပြီးလိုက်ခံလာတာဖြစ်တယ် ဒီကကိုကြိုက်ပါတည်းနဲ့လိုက်ခံစားဖို့မပေးဘဲနဲ့စောင့်ပြီးချုပ်ပြီးပယ်ရတဲ့ရှင်းတယ်။ဆန်းရင်ပဲဆိုဒီလိုပဲတိတ်ပဲဆိုရမယ်တင်မလား။ဘာသာပြည်လာမထလူရောဟောသွားအတာပူတင်တယ်ဟိ။ဒီပြည်လာမထပင်ပန်းပူတင်တယ်ဟိ။ဒီကိုကိုပင်မခံပြီးတဆိုင်မမနဲ့လက်ရတဲ့ကျင်းတဲ့ဟုတ်ကလား။သာဝတုဖရာလက်ထက်တော်ကာလတုန်းကတော့ဖရာနဲ့ခိကြိုက်ဖရာကိုရှိသေးတာကိုညာ။ဟုတ် ဟင်လူတွေရဲ့ယုံကြည်ချက်ကအနှိမ့်ငင်ဖြစ်နေတဲ့အတွက်ဘာသာတွေလည်းအနှိမ့်ငင်ဖြစ်နေကြအဲ့ဒီတော့ကလေဟင်အဲ့တော့ပြောပြပါပဲအဲသူတို့အိန္ဒိယရဲ့အဲ့ဒီလေအဲတချို့ယူကြတော့သူဇမနာဟင်တော်တော်ထွက်ကျဲငါးနှစ်ကျင်းရတယ်ငါးနှစ်ကျင်းပြီးဟိုဘယ်မိဘပြာသမီးပဲဖြစ်ဖြစ်သွားပြီးတောင်းလို့ရတယ်ဟင်ကျော ဟိုငါးနှစ်တော့ပြည့်ပြီပါပြီဒါကိုခဏသမီးပေးပါဘူးဟိုပါပဲဟိုစင့်ထားတဲ့ပုဂ္ဂိုလ်သူတော်အောင်မဟုတ်လားသူတော်အောင်မဟုတ်လို့ဒီအပေးသားရတယ်ပေးသားပြီးသူဟိုမျိုးသက်ပေါ်မှာပေါ့လေဟုတ်တာတယောက်ပေါ်တော့သမီးတယောက်ပေါ်တော့ရအောင်ပေါ့ပေါင်းပြီးပြန်ဆက်တာလည်းရှိဟဲ့သဘောကြရင်မတော်ဆဲနဲ့တစ်လုံးလုံးနေတာလည်းရှိဒီလိုမျိုးရှိပြီဟုတ်ပါလားဟဲ့ဒါတော့သူတို့ဟိုဘက်ကဟိုဇမနာတင်စကားလေး ဆောက်တာနောက်တော့ကိုရောရောတို့ကအဲ့လိုကိုမထွက်ချင်တော့ဟောဗျာဆောက်တာမထွက်ချင်တော့ပါလို့တော့ဟိုတို့သူတော်ကောင်းနဲ့ပေါင်းလို့ရတဲ့ကလေးဒီသူတော်ကောင်းမဖြစ်ရမယ်အဲ့တော့တို့သူ့ကိုယ်ွယ်တဲ့ဟိုဘာသာဝင်ပေါ်မှာပေါ်လေမိဘနှစ်ပါးကမွေးတဲ့သာသမီတွေဟောဒီကမင်္ဂလာဆောင်ပြီဆိုရင်အဲ့ဒီတဒိုးသမီးကိုပထမဆုံးရမှာ အဲ့ဒီကုန်းလေးကိုသွားခါရတယ်ဟုတ်လားခွန်းတော်ခွဲခွန်းတော်ခွဲဟုတ်ကလားလားဟဲ့ကအဲအဲ့ဘယ်လိုအဲ့ပရမညာပေါင်းပြီးမှတန်လေးရတဲ့ကမှဟိုပါတော့ဟိုတရုတာပေါင်းမရှိသေးဟုတ်ကလားလားတကယ်တော့ဒီသားအဲ့ဒီမိန်းကလေးကဘာယောက်ျားကြီးဝေးရထိုးလို့ရှိနေတော့တဲ့ဒါသာသနာရဲ့အညွန့်ဖူးလေးဖြစ်လို့တဲ့ခွန်ကြီးကရွှေရင်းသားသားနဲ့အတန်းပြမထုတ်တာ ဟဲ့ဒါဆိုတော့အလောင်းလေးလို့ပြောဟုတ်ရဟဲ့အဲတရုတ်သမီးဝေးသွားတော့နေဟိပဲပြေးနေဟိပဲလားဟုတ်ကလားဗျဟဲ့အဲ့ဒါဆိုလို့ချင်းအဲ့တော့တို့အဲ့ဒီဘာသာကောင်းပါပြီဒီနေတိုင်းသူ့ဘာသာဝင်ကတရုတ်သမီးရမယ်လားအဲ့ဒီအဲ့ဘယ်ငါပေါ်ပါ့ဟုတ်ကြမရလို့ဟိုယာတာပိတ်ထားကြတယ်အဲ့ဒါကိုခြေသိမ်းတော့အပြင်နေဘူးတဲ့ထွက်ပြီးတော့ နော်ဒီကိလေသာအိတ်မကြအောင်ရှင်းပေါ်ဗျာကျင်ဟာကိုဗျာနော်ဒါမို့တို့ဟိုတစ်ဖက်တစ်ချက်ကွာဒီနေပေါ်ဗျာတုံးတင်ပြီးတော့အဲ့ဒါဟုတ်ပဲလွှဲညာလွှဲနဲ့ခုံးဒီဒီထွေးဒီဒီကြတော့ဟိုကိလေသာစိတ်ဒီဟိဝေ့ရောအောင်ပေါ့ဗျာဟိဟုတ်ကလားတို့ဟုတ်တယ်ပြီမဲ့ခံရတို့ဟုတ်ကြည်တယ်မဲ့ကြည်တယ်ဒီမဲ့သွားပြီးဝေါခီပေါ်ကြီးဝေါခီပေါ်ကြီးဒါရဲဝုံပြီးတက်ပြီးဒါမှတတိမရအောင်ပေါ့ဗျာ ဟင်ဟုတ်ကလားဗျအဲအဲ့လိုတော့ဖြစ်တယ်ဆိုအဲ့လိုဖြစ်လို့ကိလေသာဘယ်တော့ကြာနေလဲအဲနောက်တစ်ပတ်တော့ကြာတော့မင်္ဂလာဆောင်နေကြတော့ဘယ်လိုနေမတော်ဘူးဘယ်လိုနေမတော်ဘူးဟင်ဟင်အဲ့တော့သူကူတာကိုပင်မရုံနဲ့တင်လိုက်မှန်လားဟုတ်ပါဟုတ်ပါကိုပင်မရုံပဲဒါမှမဟုတ်ဒီကိုပင်မလည်းပေါ့ကွာတဲ့အဲ့ဒါလဲဒုက္ခအနာရောနာတာတန်တော့အင်္ဂါသုံးချက်ထုတ်ပြ ကိုရောရောဒီမှာတိုင်းတာကိုပြမနာပါဟဲ့ကိုပြမနာတော့ဘူးလားဟဲ့တို့တော့ဒါအဖြစ်သာတာဟုတ်ဟဲ့ယောက်ျားလူကိုညာလူတဘောထားပြီးတတ်တင်နေတာမဟုတ်လားဟဲ့ကိုဟောကညာလူကိုမိလူလူတဘောထားပြီးဟိုကျင့်နေကျင့်တာထိုးလို့ဒီလို့ဆိုဟုတ်ကလားလားဟဲ့အဲ့တော့တို့အဲ့ဒီလိုအကျင့်ပြီးကိုသင်ရဲရုံမဲ့တယ်ဟဲ့ပြီးတော့ဟောခိရိတာလည်း ပယ်တာမဟုတ်တဲ့အတွက်ယာလူမိတ်တို့သဘောထားလို့မထင်နိုင်ဟုတ်ကလားဗျာဒီလိုကြည့်နေတော့ဘာအကျိုးရှိမှာလဲတော့ရှိပါဘူးဒါမောအနာကအန်တော့တယ်ဟုတ်ကလားအဲ့တော့သူ့အကျင့်ကြီးခိရိတာတချိဖြစ်နေတဲ့ခိရိတာဘလို့ဒီငုတ်မွန်းရောပြန်ရောလုပ်ပြီးဒါအာယုံကြောင့်အာယုံလွဲတယ်လေဟဲ့ဉာဏ်တတ်တာမဟုတ်အာယုံကြောင့်နေတာပေါ့လားအဲ့သူ့အကျင့်ကတပွဲလို့ထုံးမှန်းတယ်ဟုတ်ကလားဗျာတရားတတ်တာမဟုတ်ပဲတပွဲလို့ထုံးမှန်းဗျာဟုတ်ကလားဗျာ အဲ့လိုအခြေမျိုးကိုထိုးလို့သည်အဲ့တော့သူ့ကြတော့ကြည့်လိုက်လို့ရှိရင်စိတ်ရောကိုယ်ရောမချုပ်ရဘူးလားအဲ့တော့လက်ရလာဆိုဒီမှာစိတ်ချုပ်ကိုချုပ်သမားရဲ့လို့ဟုတ်ကလားဟောလက်ဝဲသားကကိုကြိုက်တာဟိုအကောင်းကြီးပြီးခါပါတာကြတော့စိတ်ရောကိုယ်ရောတော့ထားတာဖြစ်ကိုဒီမှာစိတ်ရှိလားရှိပါဘူးဟုတ်ကလားဗျအဲ့တော့လက်ဝဲသားဆိုဒီမှာစိတ်လွတ်ကိုယ်သမားတို့ရဲ့အတော် ပြုလုပ်တယ်လားဒါရတာကစိတ်ချုပ်ကိုလူဓမ္မတို့ရဲ့အလုံးလဝလာဟုတ်ကဲ့စိတ်ချုပ်ကိုလူဓမ္မတို့ရဲ့အလုံးတို့မဟုတ်စိတ်တခြားကိုတခြားထားခံစားတဲ့အခြင်းဟုတ်ကလားဗျကြုံကြည့်ရတာလည်းစိတ်ကသွားလို့ဝါနေတာဟုတ်ဗျဒီတဲ့လို့လားဗျတဲ့ပါဒီဗျဒါမှမဟုတ်လက်ဝဲတော့စိတ်ချုပ်ဟိုစိတ်လို့ကိုလိုဓမ္မတို့ရလို့ဒုံစိတ်တခြားကိုတခြားထားပြီးခံစားရတယ်လို့ဟုတ်ကလားဗျလက်ရာကိုဒီမှာစိတ်ချုပ်ကိုချုပ်ဓမ္မတို့ရလို့ ဟုတ်ကလားဗျတို့မဟုတ်ခံစားကျင်ပါရဲ့နဲ့ဟုတ်ကလားအောင်ပြီးအင်းပြီးဟုတ်ကလားပေပြီးချုပ်ပြီးခြင်းနဲ့အကျင့်ဟုတ်ကလားဗျအဲ့တော့သူတို့နှစ်ဖက်ကိုကြည့်တယ်တစ်ဖက်တော့လုံးလုံးမှကိုမကျင့်တာဖြစ်တယ်ဟုတ်ကလားအဲတစ်ဖက်ကကျင့်ကြံတော့လေဟုတ်လားဘယ်နဲ့တော့လဲကတော့ကြိုက်တရားပဲတရားဖြစ်ဖြစ်ဟုတ်ကလားဟုတ်ပါဗျာတို့တို့သာတော့ဟိုဟိုသလီနာ ပင်ကံသာတံသလီမီဝဝိတုပတိဒါပါပြောတာလေပြီးတော့အေဝံဟုတ်လားစိတ်တေနပါပါသာတံစိတ်တေနေဝဝိတုပတိတဲ့ဒါပါဆိုတာပြောတာလေဟိုပမာလိုပြောကြလို့ရှိရင်တော့ဟိုမိုးဥကြတာလေဟိုရေရှိတော့ကျုံမဖြစ်ဘူးလားအဲ့တော့ကျုံညောင်ဖြစ်တဲ့ဒီ၆ပြီးကျတဲ့အချက်ဟုတ်ကလားဗျအဲ့တော့သူတို့နှစ်ဖက်ကိုကြည့်တယ်တစ်ဖက်တော့လုံးလုံးမှကိုမကျင့်တာဖြစ်တယ် ဟုတ်လားအဲဒါကကြည့်ပြန်တော့လေဟုတ်လားဘယ်လိုလဲကတော့ကြိုက်တဲ့ချားပြေချားဖြစ်ဟုတ်လားဟုတ်ပါဗျာဟုတ်တို့သာတော့ဟိုသလီနာပင်ကောင်သာတောင်သလီနီဝဝိတုပတိဒါပါပြောတာလေပြီးတော့အေဝံဟုတ်လားစိတ်တေနာပါပံသာတောင်စိတ်တေနီဝဝိတုပတိတဲ့ဒါပါဆိုတာပြောတာလေဟိုပမာလိုပြောကြလို့ရှိရင်တော့ဟိုမိုးဥကြကြရင် ဟိုရေရှိတော့ရှုံးမဖြစ်ဘူးလားအဲ့တော့ရှုံးညောင်ဖြစ်တဲ့ဟုတ်လားရေညောင်ဖြစ်တဲ့ရှော့ပေးလို့ရှိရင်ဒီနဲ့ပဲတာပြေးသွားတာဟုတ်လားဟင်ဟိုရှော့ဆိုဒီမှာရေကြောင့်ဖြစ်တာမဟုတ်လားအဲ့တော့ရေကြောင့်ဖြစ်တဲ့ရှော့ပေးရင်ရေနဲ့ဖေးမှသင်ကျတယ်လို့တဲ့စိတ်ကြောင့်ဖြစ်တဲ့ကိလေသာကိုစိတ်နဲ့ပဲကြမှာမှာတယ်အဲ့တော့သွေးစိတ်ကြောင့်ဖြစ်နေတာဟိုတော့မှတ်တဲ့ကြပြီးတော့ဟိုစိတ်ကြောင့်လုပ်တင်နေတာမဟုတ်ဘူးလားဟုတ်ကလား ဒီစိတ်မှာဖြစ်တဲ့ဖြစ်တာကိုတို့ပဲလေတို့ဟဲ့ကိုသွားပြီးမိသားစုရုံနဲ့မဖြစ်မှာလေတော့ကိုမှာဖြစ်တာမဟုတ်တာစိတ်မှာဖြစ်တဲ့ဟုတ်ကဟုတ်ကလားယာဒီအဲ့တော့လည်းတော့လည်းဒီချပ်ပြီးမိသားစုဖြစ်နေမလားဒီဒါလည်းရခြင်းဟုတ်ကလားယာလက်ဝဲနဲ့လက်ရသဘောပေါက်မလားဟုတ်ကလားဟိဒီအဲ့တော့ကြည့်လိုက်လို့ရှိရင်လက်ဝဲလားမှာပူတိုက်တာလိုက်နေတဲ့အတွက်တော့မဟုတ်ဘူး ဟုတ်လားဘယ်ကလာမှကိုကြိုက်ပါရဲ့နဲ့ချုပ်ကြည့်ပြီးလုပ်တဲ့အတွက်ဒေါ်လာဒီလိုလဲသူတင်ရကိုနှစ်ခုရှိနေသေးမယ်ဟုတ်ကလားဗျဟင်ဟုတ်ကလားဗျဒါရွာတယ်ပြောတာပါဒုနတ်တယ်မရှိဘူးရှိလားရှိပါဗျာဟုတ်ဘောလဲရပါလားမဟုတ်လားဟုတ်ပါဘူးအာဘောလကပတ်ဘူးဗျာဟင်ဟင်ဒုနတ်ဘောကပါလားမဟုတ်လားဟုတ် အာခဏတယောက်နဲ့ရာခဏဟောတို့ဟာတော့ဟိုဘိုးဟာသွားနေတာပဲဟုတ်ကလားအဲ့တော့ငါငါမဟုတ်ပါဘူးခင်ဗျားတို့နေရာမှာပြောရင်နာရာလေးတစ်ခုဥပမာပေးပါဟုတ်ကလားခန္ဓာကိုယ်ကသူ့ရဲ့ဟိုသွေးတွေ၆ခါလို့ဖြစ်စေစိတ်တိုင်းမကြလို့ဖြစ်စေဟုတ်ကလားဘုရားတတိယမှာခန္ဓာကိုယ်မှာရှိနေတဲ့ ရိုးရင်းချင်းပြီးအိဆိုင်နေတဲ့ဗုဒ္ဓဒေကိလေသာတွေခန္ဓာကိလေသာမောင်နေအဲ့ဒါတွေဝင်တော့ခြောက်ချပြီးနေတဲ့အချိန်မှာခန္ဓာကိုယ်မှာခန္ဓာလေဒါကတကယ်လို့မရှိဘူးလားရှိပါရဲ့အဲ့ဒါကြီးကိုတဏှာကြီးကလည်းထိုးခဲ့တာဟုတ်ပြီဟိုတော့ခါးများမှလည်းလူကြားတဲ့အကျဲအဲ့တော့ဝေးပြီးထိုးပြီးပါနေမယ်ပြေလန်းလို့လေတော်ပါပါ အဲရလားပါဗျာမရှိပါဘူးရဘူးတဲ့ပါလားဘူးတဲ့ဟင်အာမပါလားဘူးကြာဟင်ပါလားဘူးတဲ့အဲ့ဒီဟင်โอ้ยดอกนี้มาเราคันไหนรอบผู้ยาผู้ยาอย่างเนาะတက်တာလို့လေကိုကြိုက်တယ်လို့လေဒါမပါဘူးပေါ့ဗျာခါကတော့ပေါ်လာတာဘို့လို့ဝေးပြရပါဗျာ ဟောဗျာဘယ်မလုံးကြဟင်ခဏတော့ခဏတော့ဘုံမှာသွားတယ်ဘုံလိုမေးကြည့်ရတာဗျာဟင်ဘာမှကြည့်ရဗျာဘယ်လိုလဲဘာမှကြည့်ရဗျာဘာလဲဗျာဘာလဲဘာလဲဘာဘယ်လိုကြည့်ပြီးတော့အခုမနေကြည့်တော့အဲ့ဒီရအခုချိန်ကမှဘာလို့တွားဟာတွားဟာတော့လားဘယ်လိုတော့ဘယ်လိုတော့ တော့ဝေးနေတယ်ခင်ဗျားတို့လာလာပဲဟင်ဟုတ်ကဲ့လေးတော့မေးလာတာဟင်ကတော့ကလေးတော့မေးလို့မလားဟင်ကဲတော့ကဲတော့ဟာဟောဗျာသူတို့ဘဟုသမားတွေဘုလိုမေးစီရတာဟင်ဟင်အဲဒါတို့ထိုင်နေနေရနာလာပြီးတော့လားကိုယ့်ကိုယ်ကိုညာလိုက်ရင်လည်းဒါဘာမလားဒီလိုလေးမှာကိုယ်ကိုကြိုက်တာဟုတ်ပဲတော့ပြန်လိုက်မှသက်တာမယ်လို့ထင်တာဟုတ်ပဲအဲဒီလိုလိုကတော့လွယ်ရောက် တော့ဒါကြီးကြီးတော့မှာပေါ့အဲ့ဒါတော့မှာပေါ့ဟုတ်ကလားလားဟင်အဲ့ဒါဝဲလေးရပြီမခံရသေးမခံရသေးဒါလေးတစ်ခုလည်းသွားမှာပဲဟုတ်ကလားဟုတ်ကလားအဲ့နာရကြတော့ခံရလားမခံရလားအေးမခံရသေးဒါဘူးလေဟုတ်လားဟိုတက်တာအောင်ပြလိုက်တာကြတော့မခံနာခံရလားအေးလေသွားမရဟင်ဟင်သွားလိမ့်မကြသွားလိမ့်မကြဟုတ်ကလားဟောလာဟိုတို့ငငယ်တော့ကြောင်းလဲရွာကူးတော့ ဟင်သံလောကနဲ့ဒီကုနာပုံကြီးရှားကခြားပြောဘူးကွပြီးတော့နေတော်ကုန်းလေးဘူးကွဟင်မိုးရောင်ချော်ဘူးဟင်ဒီကြားတဲ့ဟိုတို့တဲ့လူကြီးဖြစ်တဲ့ကိုချစ်ခင်ကညစ်သေးတယ်ဟင်အဲ့ဒါတော့ဒီပါနိုင်ငါဘုံတချမ်းပေးမယ်ဒါတော့တော့ဘုံတချမ်းပါလို့တော့လာပေါ့ဒီတော့ဒီချောကုန်းတတိကြောင့်မိုးထွန်နေတဲ့ချိန်ဘယ်တော့ဘိုးတဲ့ပါလားဟင် ဒုက္ခတွေလည်းဒီလိုပဲယူမှာပါဘုရားဟင်ဟင်ဟင်တို့ဆုံးတဲ့ကြောင့်သွားတာဘုဘောဓနာကောင်ဟုတ်ရာဟင်ဟင်ဒီနာတွေကအင်းတို့ခုချိန်သားတော့မဆက်တော့ဘယ်လိုနေမလဲလားဘယ်လိုနေမလဲလားမရှိဘူးတို့ထဲမှာမရှိဘူးမဟုတ်ဘူးလားရှိပါဘူးဗျာဟင် ဟောပြဟောပြဟောပြဟောပြဟင်ဟင်မတိဦးမှာလည်းခင်ဗျားတို့ဟိုဟင်ဟိုဟင်ဘောတို့ဘာတို့ဟိုတကယ်မှာဒါလေးတစ်ချိန်ပဲပါတာအဲမနက်ကလာဟိုကတော့သူ့တော့လေးရင်ချောင်းပြီးထိုးထားတယ်ဟုတ်လားသူ့တော့လေးဒီလေကြလေးဘိုးခါလေးဟင်သူကဘာမှမဟုတ်ပဲနဲ့အဲ့တော့တချီလေးသာလားဟင်ပြီးတော့ခိုင်းတာလည်းဟိုတို့ ဟိုကြံတန်ကဟိုကြံပြီးသားကြတော့ပြစ်ထုတ်ပြရတာအားပဲဟုတ်လားဒီလုံလို့ချီလို့ဟုတ်လားဒီအဲ့လိုတို့သွားပြီကိုညတော့ကိုကြိုက်တဲ့ဟင်းကိုဓာတ်တဲ့မိသားပန်းမိသားဟင်းလေးတွေ့ပြီးကျုပ်ဝယ်နေမှာပဲခေါ်မှာပေါ့ဒီမှာတော့ဘာသာပခါနဲ့လည်းပွတ်ပခါနဲ့လည်းပွတ်တွေ့ပြီးဟင်ဟင်ဟင်ငါတက်တဲ့ဟင်းလေးဟဲ့တို့ဒီလိုနေမလားတကယ်လားတော့ ဘယ်နာမှာဟုတ်ကဲ့အေးအဲတော့ဘာလို့ကိုရပါ့မယ်ပြောတယ်ဖြစ်ပြီးအခုလေနင်းတယ်နင်းတယ်နင်းတယ်လည်းပေးချုပ်ပြီးမရလားဘယ်ပဲရောက်ရမလို့တို့လည်းမရှိဘူးမဟုတ်လားဘုရားသမားကြီးပါဟင်ဘုရားသမားကြီးမဟုတ်လားရရဲစားရနေကြည့်ပါမယ်ဘယ်လိုလဲဘယ်လိုလဲဟင်ဘယ်လိုလဲလား။ဆရာအားထုတ်နိုင်ဖို့အတွက်စားသုံးကြည့်ကြည့်ပြီးဆိုအဲအာယုံကြည့်ပြီးစားသုံးတယ်။ဘယ်လိုလဲဘယ်လိုလဲလား။ နော်ဒီလောက်ဆောင်နေအာဖုန်နေတာကာချင်းဖြစ်ပါတယ်အဲ့ဒါဘာသာကပြောတာသိကမဟုတ်ဘူးသိကမဟုတ်တဲ့ကာဖို့ကြီးအဲ့ဒါကာဖို့ကြီးအဲ့ဒါကာဖို့ကြီးဘာလဲဘာလဲဟုတ်ပြာဟိုဟိုရွှေတောင်းတော်လုံးကဟင်သူကြည့်တော့ဒါပြားဟိုတို့ချိုးကြီးတွေတော့ချိုးကြီးချိုးကြီးနဲ့ခေါ်တာဟင်တို့ရင်ကထုံးလာပြီးတော့ဘုရားတော်ကြီးပါဟင်အဲ့တော့ဟင်ဘုရားတော်ကြီးပါလာတယ်ဆိုတော့သူကအရှင်လာပေါ်လာသူတပွေနေတာလေးကိုဟုတ်ကလားဗျာ အဲ့ဒါသူ့ရဲ့ကြောကမလောက်လို့တဲ့သူ့ဘွဲကြောင့်မသူ့ရဲ့ကြောင့်မပါဘူးဟုတ်ကလားဗျာအဲ့ဒါတနေတော့အားထုတ်လို့မရဘူးသူ့ဘွဲကြောင့်ကြားတာကြားလေးရလွေးတယ်မသားမရတော့ကြောင့်လေဟဲ့ဒါအားထုတ်လည်းငါလို့ငါဟုတ်လားဟုတ်ပါဘူးဟုတ်ပါဘူးလို့ရဟုတ်လားဟုတ်ပါတယ်ဗျာဟုတ်ပြီကြာအဲ့ဒါဝင်ပြီးတော့ပြောတာပါလားဟဲ့ မင်းကတော့ဒီလိုရှင်ရှင်ပြီးသားပဲဘုလိုပြောတာနဲ့သာနာမှာပါဟင်အဲ့တော့လက်ဝဲနဲ့လက်ရာပြီးဘယ်နေရာဖြစ်ဖြစ်ရှိတယ်လို့မှတ်တယ်ဒီနေ့နေရာတော့တတိယမှာမှတ်ခဲ့ရင်ကြာဘူးတက်မှာမတက်လို့ပါဟင်တို့လိုပေးချုပ်ပြီးနေရာလည်းရှိမှာပဲမပေးမချုပ်ပဲနဲ့ချုပ်ပြီးရှိတာလည်းရှိမှာပဲအဲ့တော့နေနေရာတော့ဝဲရာ မရှိနိုင်ဘူးလားတို့ကြားရနေတာပေါ့ခဏနားဆိုတာပေါ့ပါးပါလာတာပေါ့ရှိတာတွေ့ရတာပေါ့ရှိမှာပဲအဲ့တော့ဒီလဝဲနာလက်ရလာမယ်ဘယ်နေရာမျိုးမတူပေါ်နိုင်လို့ရှိရင်တို့ကဒီဟိုပေါ်မှာတတိနဲ့ရှိနေရမှာသိလားဟင်ဟင်ဒီတတိနဲ့တို့ရှုွက်ထဲမှာရှိနေတဲ့လောကပြည့်ပြတ်ကိုမမြင်သမျှကာလပတ်တော့ဟုတ်ကလားတို့ဝဲတဲ့ကိုရောက်ရင်တော့မရောက်ကြပဲခင်ဗျာ ဟုတ်ကလားဗျဟင်ဟင်အဲ့တော့ဒီဟိုဝင်လေထွက်လေရှုတဲ့ယောဂီလေဝင်လာလေးဟုတ်ကလားဗျထွက်တာလေးကျောပထမအေးနှွေးဟုတ်ကလားဗျနောက်တော့လှုပ်လှုပ်တယ်တို့ဒါလေးတွေဒါလေးကိုမျက်ခြေမပြကြည့်နေရင်သာအဟုတ်ရောက်နော်ဟင်ဒါလေးကိုမျက်ခြေမပြကြည့်နေမှတို့တို့ခုနမေတ္တာပြိပရာဖြစ်မယ်တင်တို့ဒါမှမဟုတ်တဲ့ဘက်တော့ခဏတော့ချော်တော့မှာပဲ ဟုတ်ကလားဗျာနာရာလေးမှနော်အော်နာရာလေးကိုပေးချုပ်မှန်းလဲတဘောပါပဲအဲ့တော့နာရာလေးရဲ့ဖြစ်တယ်လေသူ့မှာဟိုနေရာလေးပြီးတက်တာလေးဒါလည်းတို့ပြောခဲ့ကြတာမဟုတ်လားရှိတာပဲခင်ဗျရှိပါပြီပြီးတော့အပြင်းကြော်လဲဟောဗျာရှိပါပြီရှိတာပဲတို့ရွာတဲ့ဥပမာနဲ့ပေးရရင်အနာပေါက်ခြင်းတဲ့နေရာအထဲအနာပေါက်တဲ့ဘဝအထဲမှာဟိုလေခိုးတဲ့နေရာအပူဝတ်သွားလို့တင်တယ် ဒီနေရာအပတ်ဆုံးလို့ဖြစ်ဖြစ်အဲ့တော့သူ့ရဲ့ဒုတယ်ကိုကြည့်ပြီးပထမဆုံးရတာပါပါပဲအဲ့ဒါရတာခဏခဏပို့ရင်းနဲ့နောက်တော့နားလာပါလေဟုတ်ကလားနားလာလဲခဏခဏပို့ကြည့်ရင်းကြည့်ရင်းနဲ့နောက်တော့ရောင်းလာတယ်ဒီနေ့မိမိကြီးဖြစ်တယ်နောက်တော့ခေဖြစ်တယ်ဒီနေ့အဲ့ဒီခေကြတော့သူ့အင်အားပတ်ပြီးရှိတော့မိပြီးရပြီးကြမှာပဲဒီနေ့ဟုတ်ကလားလားသူ့အင်အားပတ်ပြီးကုန်တဲ့နေရာကြတယ်မဲလာပုတ်လာလို့ဒီနေ့ချိုးလာလို့ဒီနေ့အဲ့ချိုးလာလို့ဒီပေါ့ရင်ကြောက်ပြီးတာမှတ်တော့ ဟုတ်လားဟဲ့ဒီပေါက်ပါရင်သူအားကုန်ပြီတင်လေအဲ့ဒါနဲ့ပြန်ပြီးသက်တာတင်တော့လည်းပဲအခေကြီးကုန်ပြီးနောက်တော့အနာရောကြအောင်ပါပဲဟုတ်ကလားဗျအနာကုန်ပြီးနောက်တော့သခင်ရင်းနောက်တော့ကြာမှာပဲဒါကုန်ပြီးနောက်တို့ဘာဖြစ်မလို့ဟဲ့ဟဲ့ဒီအမတ်လေးကိုပြန်ကြတယ်ကြာပြီလားအဲ့ဒါအမရုပ်သွားပြောလို့အာရေးတယ်ဘလို့အမရုပ်မှသာ ပြောတာဝေဒနာအမြင်ပြောတတ်တာပြောတာဟုတ်ကလားဗျာဟင်အဲ့တော့နာရာလေးကိုလည်းပဲနာရာလေးရဲ့ဖြစ်ခင်ခေါ်မှာပေါ့ဗျာဘယ်မှာဖြစ်ဖြစ်ခင်ဆိုတာရှိတယ်ဟုတ်ကလားလောက်သားနေတာဗျာဖြစ်ခင်တယ်လေအဲအပြင်ပြောနေရာသိဒါတော့ဒီတို့အာဒုက္ခတာယောဂီတတိဟိုသူ့တောင်းတဲ့နေရာဒုက္ခဝေဒနာသင်ရှားတဲ့အတွက်ကြောင့်လားဒါဝေဒနာဥပါဒနာပြောနေတာမှန်ပါပါဟုတ်ကလားဘာဖြစ်လို့တော့ဒုက္ခကြတော့ ဟိုမရခင်ကပြောနေတယ်ဆိုသူလည်းတွေ့ရင်တို့တို့တော့ပါကြည့်တယ်ပဲဟုတ်ကလားတတိမတည်နိုင်ဘူးဟုတ်ကလားအဲနောက်ဘာကောင်းတဲ့ဟိုဘက်ကျတော့သူခါရုပ်ဒီခါရုပ်ပေါ်လာတယ်ဟုတ်ကလားအတွင်းကတော့သောမနာသားတို့သောမနာသားတို့ပေါ်လာတယ်ဟုတ်ကလားအဲ့တော့တို့ဒီမှာနာရာလေးပေါ်လာတယ်နာရာလေးဖြစ်တယ်လေးရှိတယ်ဟုတ်ကလားသူ့ကိုကောင်းအေးအေးစိတ်ထိုင်ကြကြဟုတ်ကလားဗျာငါဝင်မကျုပ်ပါနဲ့တရားသူကြီးကတို့ဒီလိုတည်းတရားသူကြီးဒီဟိုလူသားမှုစိတ်တို့တဲ့ မျက်နှာမပြတ်ပါဘူးကြာဟုတ်ကလားဗျာဟင်အိမ်ဒီမမဲ့ပါဘူးကြာအေးအဲ့ဒီတိုင်းပဲကိုနဲ့မခိုင်လို့သဘောထားပြီးသူ့ရှုလိုက်တော့ပါပါရင်းရင်းနဲ့ဒါလေးပေါ်နေတော့မြေဒီမှာအဲလိုက်ရောက်နေတယ်ဟင်အဲ့မပေါ်တော့ပါတော့ရာဟိုပါလေဟုတ်ကလားဟိုတို့ပါတော့ကြက်ကြက်လာနေနိုင်နောက်ထုတ်နေတာပဲညံလာလာရတဲ့ချိန်တွေ့လားဟုတ်ကလားဟင်ကြက်ကြက်လာနေနိုင်နောက်ထုတ်နေကြ အဲ့ခါကျပေရပြစ်ရပြီဟုတ်လားဗျအဲ့တော့ပေနေကြိတ်နေဟောလဲရလဲရလဲရဟင်အောင်လေပေချုံနေပြီလုံးချင်ပါရဲ့နဲ့ပြင်းချင်ပါရဲ့နဲ့ဟုတ်လားစောချင်ပါရဲ့နဲ့နားချင်ပါရဲ့နဲ့ဟုတ်လားအောင်ထားတာမဟုတ်ဘူးလားဟုတ်ကလားရှင်တကယ်လို့ခံနိုင်တော့ဘူးဗျာဘုရားဟင်ဟင်တို့ယောဂီကြောင့်တို့ဟော သွားတော့မတော်ဘူးဗျပေါင်လေးနေနေမြောက်ထားပြီးဟင်တော့တော့ပေါင်လေးနေနေမြောက်လိုက်တော့ဘာလို့ဟင်ဒါတက်တော့အောင်လုပ်တာမဟုတ်လားဟုတ်ကလားဗျဒီလိုလိုလဲပူကြိုက်ကြီးလေးလုပ်လိုက်တဲ့အတွက်လဲဝဲရောက်ပါပဲဟုတ်ကလားဗျဟိုဒီငါဓမ္မထာမှာတော့ဒီတိုင်းပဲတင်နေတယ်ဘယ်နေရာဖြစ်ဖြစ်ပုတ်ဖြစ်တယ်လေးရဲ့လှုပ်ရှားမှုဝေးကြရပြီးဒီဒုက္ခကြီးမငြိမ်ဘူးဟုတ်လို့ဒီလောက်ကြီးလာတာဆို ကဲမလုပ်ရင်ဒုက္ခကြီးတော့ကြည့်ပါလားဒါတော့လို့ရှိတာဟာဗျဒုက္ခကြီးရောဗျရှင်းတို့ပြောတဲ့ဟိုတစ်ဆက်ကမှဟွာလာဟိရုပ်ကလေးထောက်ထောက်ခင်းနာကလေးတသိန်းတုံးနဲ့စိတ်ကိုပဲပေါက်တံပြီးပြည့်ပြီးသွားမှာပဲဟုတ်ကလားဗျာဘာမှပြောရင်တော့မွေးကလေးကပင်ပန်းလုံးမျက်နှာဖက်ပြီးသွားကြတာပဲဟုတ်ကလားဗျာဘာလို့တော့တော့ရှိပါလေတို့ကမှန်တဲ့ခါမှမနေနိုင်ဘူးဟဲ့မှန်တဲ့ခါမှမနေနိုင်ဘူးဟုတ်ကလား ဘက်ပြောအိုရောတိတ်ရောမငြိမ့်သိဘူးဟုတ်ဒီမှာပါဘာလို့ရိုးရင်းခံကားမှုထဲမှာဟိုရိုးရင်းခံကားထဲမှာအမှုကိုပေါ်နိုင်ဘယ်သူတွေမှမပြောလို့ရဘူးပဲလေဟုတ်ကလားလားအဲ့လိုကိုရောတိတ်ရောငြိမ့်သိနေမှာပဲလားဟဲ့အဲ့လိုလည်းငြိမ့်သိနေမယ်ဟိုတိတ်ကလေးလည်းခံကြနေမယ်ကောင်းလေးလည်းအေးနေမယ်ဆိုသူ့တဘာဝဖြစ်ဖြစ်မန်ဘဝလေးအောက်ကြတော့မှန်ကြသွားတယ်ဆိုအတိုင်းလိုက်ရှိနေကြပါလေဟုတ်ကလားလား ကဲဒီလိုမျိုးနေတော့ဆုံးမိဒီမာပြပလာဖြစ်နေပြီနာပြီးွားတဲ့ဒီတိုင်းပါပဲနာတာမှမဟုတ်ဘူးလေဘယ်ဟာဖြစ်ဖြစ်ဘုံတောင့်တင်းပြီးမန်ခံတာလေဟုတ်ကလားဒါလည်းယောဂီတို့ကသဘောပေါက်မှာတချို့ယောဂီကဟိုတိတ်ကလေးချော့ရမှန်ချပြမှုတိတ်ချော့မှန်ချရဆိုတော့ခပီကြီးကျိုးသွားမဟုတ်ဘူးငါဘူးဟဲ့ဌာနတဲ့စိတ်ကမဆာမနဲ့ပြောတာဟဲ့သူ့သဘာဝဖြစ်နေတဲ့သူသွားနေတာဘာမှမသိဘူးဒီလိုပြောတာဟုတ်ကလား အဲ့တို့ဒီအဲ့ဒါလေးကိုသိရှိရှိနဲ့မှတ်နေမှာမေတ္တာပိဒရာဖြစ်တယ်ဟဲ့အဲ့တော့ဝဲနဲ့ရာပြီဟိုဘယ်နေ့လာပြင်လာလဲဒီမှာဝဲရှိနေတယ်တတိမကြီးရတူတိုင်းဝဲတော့ဟောရာတော့အဲ့ကြောင်မှန်းနေတော့ပါပဲဟဲ့တတိရှိတဲ့အချိန်မှာမိဒီမာပြည်ပါလာကြောင်းနေတယ်ခင်ဗျာဟင်ရောက်အောင်လည်းသွားလိမ့်မယ်ခင်ဗျာသွားနိုင်ပါမလားဘယ်လိုများပေါ်မှာပါလဲဟင် ဘယ်လိုလားတော့မှာပါပဲဟင်ဒီမုံလားဟင်တို့ပြောလို့နေမှာပါဟင်အဲ့တော့တို့ဒီဟိုတတိကမှတ်တယ်လို့တတိကတို့ဖတ်ဖို့တောင်းလို့တင်နေအဲ့တတိကောင်ကပြည့်နေတဲ့ပြည်လေးကပြည့်ဖို့တောင်းမရှိဘူးလားသူတို့တော့လေသူတို့ဟောတတိကသရဏတင်နေတတိလေးကဝိဒါတောင်းယူသွားမှာတင်နေတို့ဟောတတိလေးကသမထတောင်းပေးနေတယ်တင်နေတတိလေးကဝိပဿနာပြညာကိုမြောင်ရှုပြရမှာတင်နေဟုတ်ကလား အဲ့တော့တို့ကမတ်တော့ပြိနေဖို့ဆိုင်ကြည့်လို့မယ်ဟုတ်ကဲ့ဒီကတာမှရင်ဝင်နေတော့မှလိုက်ပြီဝင်လာလေးရဲ့ဖြစ်စဉ်လေးကိုပြိနေရမယ်ဟုတ်ကလားဗျာထွက်တာမှရင်တော့ထွက်တာရဲ့ဖြစ်စဉ်လေးရှိတယ်ခင်ဗျပြိနေရမယ်အဲ့ဒီအဒီအာရီကောင်းကဟောဖြစ်ပြနေပြီးတော့တို့ဟိုတို့ဘဝလာခေါ်လာမိဒီမှာပြိပလားအဲ့ဒီလမ်းကိုရောက်မယ်ဟင်ရောက်နိုင်အောင်လဲကျင့်မှာတို့ကတော့ဟိုက နန်းလုံးကိုအကုန်လုံးခွဲကြတာလေဟဲ့မင်းအောင်လဲကြည့်ပါဟိုတို့ပြောတာလေးနဲ့ဟိုဟုတ်တာတော့မပြီးပါဘူးရောဒီလိုကိုလည်းရှုပ်ွက်တရားကြည့်လမ်းလုံးကပေါ်နေတာပါဟဲ့အဲ့တော့ဘယ်လမ်းကြီးလမ်းမှာငါတို့ဘယ်လမ်းသွားမယ်ဆိုတာခုကတည်းကဝေးဟုတ်ကလားဗျာဒီကေနာကြဘူးအာ